န်းကြီး9အငယ်1မှ30တပန်ရှင်မြင်းနှင့်ဟာမန်သည်မိဖုရားဧသထာနှင့်အတူစပြည့်တောက်အံ့သောငှာတွားကြ၏ဒုတိယနေ့ရ၌စပြည့်တောက်ပွဲခံစဉ်ရှင်မြင်းကမိဖုရားဧသထာတင်သည်အဘယ်အလိုရှိသနည်းအလိုရှိသည့်တိုင်ငါပေးမည်အဘယ်စုကိုတောင်းကျင်သနည်းတောင်းသမျှကို နိုင်ငံတော်တဝက်တိုင်အောင်ငါပေးမည်ဟု မိန်တော်မူလျင် မိဖုရားဧတထာကအရှင်မင်းကြီးကျွန်တော်မကို စိတ်နှင့်တွေ့တော်မူလင်၎င်းအလိုတော်ရှိလင်၎င်းကျွန်တော်မအလိုအတိုင်းကျွန်တော်မအသက်နှင့်ကျွန်တော်မတောင်းပန်သည့်အတိုင်းအမျိုးသားချင်းအသက်ကို ချမ်းသာ ပေးတော်မူပါ ကျွန်တော်မနှင့်ကျွန်တော်မအမျိုးသားချင်းတို့ကိုတပ်ဖြတ်တုတ်တင်ပယ်ရှင်းခြင်းဟာရောက်ပါပြီကျွန်ယောက်ျားကျွန်မိန်းမဖြစ်စေခြင်းဟာရောက်လင် ရန်သူသည်ရှင်ဘင်းအကျိုးနည်းခြင်းအတွက်အဖိုးကိုပေးနိုင်တော်လဲကျွန်တော်မှတိတ်ဆိတ်စွာနေပါမည်ဟုလျှောက်လေ၏ရှင်ဘင်းအာရွှေရုကလည်းထိုတို့ပြုမိဟုကြံဝန့်သောသူကားအဘယ်သူနည်းအဘယ်မှရှိသနည်းဟုမိဖုရားဧတထာအားမေးတော်မူလျင်ဧတထာကရံဘက်ပြုသောရန်သူသည်ဤဆိုးညစ်သော ဟာမန်ဖြစ်ပါ၏ဟု လျှောက်တော့ဟာမန်သည်ရှင်မင်းနှင့်မိဖုရားရှေ့မှကြောက်ရွံ့ခြင်းသို့ရောက်လေ၏ထိုအခါရှင်မင်းသည်အမျက်ထွက်သည်ဖြင့်စပြည့်တောက်ပွဲမှထ၍ဥယင်တော်သို့တော်တော်မူ၏အပြစ်ပေးတော်မူမည်ဟု ဟာမန်သည်ရိပ်မိ၍အသက်ချမ်းသာရမည်အကြောင်းမိဖုရားအေးတထာရှေ့မှတောင်းပန်ခြင်းကထ၏ရှင်မင်းသည်ဥယင်တော်မှ စပြည့်တောက်ပွဲခံရာအရတ်သို့ဝင်မြန်သောအခါ ဧတထာထိုင်သောတလွန်နားမှာဟာမန်သည်ပြက်ဝတ်လျက်နေသည်ကို မြင်လျင်ဤသူသည်နန်းတော်၌ငါရှိမှမိဖုရားကိုအဓမ္မပြုအပ်မည်လောဟု မိန်တော်မူစဉ်တွင် အချံရန်တို့သည် ဟာမန်၏မျက်နာကိုဖုံးကြ၏မိမဆိုးဟာဘောနကလည်းအရှင်မင်းကြီးအကျိုးတော်ကိုစောင့်၍ရှောက်ထားသော မော်ဒကဲဖို့ဟာမန်လှုပ်၍အတောင်90မြင့်သော လေဆွဲချတိုင်သည် ဟာမန်အိမ်၌စိုက်ထားလျက်ရှိပါ၏ဟု နားတော်လျှောက်တော်ထိုတိုင်၌လေဆွဲချစေဟု ရှင်ပြေမိန်တော်မူ၏ထိုသို့မော်ဒကဲအဖို့လုပ်သောလေဆွဲချတိုင်၌ဟာမန်ကိုဆွဲချကြ၏ရှင်ပြေလည်းစိတ်ပြေတော်မူ၏